ခန်းကြီး30အငယ်1မှ17ထိုအခါသာရဖျားကအရင်ကြောက်ပြားနှစ်ပြားနီးတူကြောက်ပြားနှစ်ပြားကို ခုတ်ဦးလော့ငါရှိရသို့တက်လာလော့တစ်တာကိုလည်းလှုပ်လော့တင်ချိုးဖဲ့သောအရင်ကြောက်ပြား၌စကားပါသည့်အတိုင်းနောက်ကြောက်ပြားပေါ်မှာငါရေးထားဦးမည်တင်သည်ထိုကြောက်ပြားကိုတစ်တာထဲမှာထားရမည်ဟုငါအားမိန်တော်မူ၏ငါသည်လည်းအကရှတသားဖြင့် တစ်တာကိုလုပ်၍အရင်ကြောက်ပြားနီးတူကြောက်ပြားနှစ်ပြားကိုခုတ်ပြီးမှထိုကြောက်ပြားကိုကင်လျက်တောင်ပေါ်သို့တက်လေ၏တင်တို့စည်းဝေးသောနေ့၌သာရဖျားသည်တောင်ပေါ်မှမိတဲ့ကမိမွတ်တော်မူသောပညတ်တော်ဆယ်ပါးတို့ကို အရင်စာ၌လာသည့်အတိုင်းသာရဖျားသည် ရေးထား၍ငါအားပေးတော်မူ၏ငါသည်လည်းလှဲ့၍တောင်ပေါ်ကဆင်းသဖြင့် လုတ်ပြီးသောတစ်တာထဲ၌ထိုကြောက်ပြားကိုထား၍သာဝရဖျားမှားထားတော်မူသည့်အတိုင်းထိုတစ်တာထဲ၌ယခုရှိ၏ငါသည်တောင်ပေါ်မှအရင်နေသောကာလနှင့်အမျှအရက်40ပတ်လုံးတဖန်နေပြန်၍ထိုခါ၌လည်းသာဝရဖျားသည်တင်တို့ကို မဖြစ်စည်းမိအကြောင်းငါစကားကိုနားထောင်တော်မူ၏သာဝရဖျားကလည်းထလောဤလူမျိုးအားပေးခြင်းဟာ သူတို့ဘိုးဘေးတို့အားငါကျိန်ဆိုသောပြည်သို့သူတို့သည်သွား၍သိမ်းယူမည်အကြောင်း၊သူတို့ရှေ့မှာခရီးသွားလော့ဟုငါ့အားမိန့်တော်မူ၏။ဣသရေလအမျိုးသားတို့သည်မောသရုပ်အရပ်မှခရီးသွား၍ဗင်္ယာကန်အရပ်၌စားခန်းချကြ၏။ထိုအရပ်မှခရီးသွား၍ဟောရဂိတ်ဂဒ်အရပ်၌စားခန်းချကြ၏။ထိုအရပ်မှခရီးသွား၍ချောင်းမြစ်များရာ ယုတ်ဘာသအရ၌စခန်းချကြ၏ထိုအရမှခရီးသွား၍အေဗြောနအရ၌စခန်းချကြ၏ထိုအရမှခရီးသွား၍အေဇယုံဂါဘာအရ၌စခန်းချကြ၏ထိုအရမှခရီးသွား၍ဇိနတော်ကာဒေရှအရ၌စခန်းချကြ၏ထိုအရမှခရီးသွား၍ဟောရတောင်၌စခန်းချကြ၏ထိုအရ၌အာယုန်ဒီအနေဆရောက်၍ သူ့ကိုတင်းကြိုရ၏သူ၏သားဧလဇာသည်အဖ၏အရာ၌ယေပရောဟိတ်အမှုကို ဆောင်ရ၏လေဝိသားတို့သည်သာရဖျား၏ပရိညင်တစ်တာကိုထမ်းစေခြင်းဟံ၎င်းရှေ့တော်၌ရက်၍အမှုတော်ကို ဆောင်ရွက်စေခြင်းဟံ၎င်းအခွင့်တော်နှင့်ကောင်းချီးပေးစေခြင်းဟံ၎င်းယနေ့တိုင်အောင်ထိုသူတို့ကို ခွဲကန့်တော်မူ၏ထိုကြောင့်လေဝိသားတို့သည်ညီကိုတို့နှင့်ရော၍အဖို့ကိုမပိုင် အမွေကိုမခံရ သင်၏ဘုရားသခင်ထာဝရဘုရားဂတိတော်ရှိသည့်အတိုင်းထာဝရဘုရားသည် သူတို့ခံရသော အမွေဖြစ်တော်မူ၏အငယ်၁၂မှ22အိုဣဒရေလမျိုးသင်၏ဘုရားသခင်ထာဝရဘုရားကိုကြောက်ရွံ့၍လမ်းတော်သို့လိုက်သွားခြင်းသင်၏ဘုရားသခင်ထာဝရဘုရားကိုစိတ်လုံးအကျွင့်မဲ့ချစ်၍အမှုတော်ကို ဆောင်ရွက်ခြင်းသင်၏အကျိုးကိုထောက်၍ ယနေ့ငါဆစ်ဆိုသောသာရဘုရား၏ပညတ်တော်ကိုစောင့်ရှောက်ခြင်းအမှုမှတပါသည်ဘုရားသခင်သာရဘုရားသည်အဘယ်အမှုကို တောင်းတော်မူသနည်းမိုးကောင်းကင်နှင့်ကောင်းကင်ဘဝက်ကို၎င်းမြေကြီးနှင့်မြေကြီးတစားရှိသည်မြကို၎င်းသည်ဘုရားသခင်သာရဘုရားပိုင်တော်မူ၏တို့ရတွင်သာရဘုရားသည်သင်၏ဘိုးဘေးတို့ကိုချစ်ခင်မြတ်နိုး၍ယနေ့ရှိတကဲ့သို့ သူတို့အမျိုးအနွယ်ဒီဟုသောသင်ကို အခြားသောလူမျိုးတကာတို့တွင် ရွေးကောက်တော်မူ၏တို့ဖြစ်၍သင်ဤနှလုံးအရေးပြားကိုလှီးဖြတ်လော့နောက်တဖန်ခိုင်မာသောလေပင်မရှိစေနှင့်အကြောင်းမူကားသင်ဖျားသခင်သာရဖျားသည်ဖျားတို့၏ဖျားသခင်တို့၏သခင်ကြီးမြတ်သောဖျားတကူးနှင့်ပြည့်စုံ၍ကြောက်မဲ့ဖွယ်သောဖျားလူမျက်နာကိုမထောက်တစိုးကိုမစားဘဲ မိဘမရှိသောသူငယ်မုတ်ဆုံးမဘက်၌တရားစီရင်၍ဧည့်သည်အာဂန္တုတို့ကိုစုံမဲ့သဖြင့်အဝတ်အစားတို့ကို ပေးသနာသောဖျားဖြစ်တော်မူ၏တို့ဖြစ်၍ဧည့်သည်တို့ကိုချစ်ကြလော့အကြောင်းမူကားသင်တို့သည်အေဂုတုပြည်၌ဧည့်သည်ဖြစ်ကြဘူးပြီဒီဖျားသခင်သာရဖျားကို ကြောက်ရွံ့၍အမှုတော်ကို ဆောင်ရွက်ရမည်ကိုယ်တော်၌စည်းကပ်ရမည် နာမတော်အားဖြင့်ကျိန်ဆိုခြင်းကိုပြုရမည် ထာဝရဘုရားသည်တင်၏ဂုဏ်တရေတင်၏ဘုရားသခင်ဖြစ်တော်မူ၏တင်ဒီကိုမျက်စိနှင့်မြင်သည့်အတိုင်းကြောက်မဲ့ဖွယ်သောအမှုရာကြီးတို့ကိုတင့်အဖို့ပြုတော်မူပြီးတင်၏ဘိုးဘေးတို့သည် အရေးအတွက်အားဖြင့်လူ90မြတ်သာရှိလျက်အေဂုတုပြည်သို့ဆင်းသွားကြ၏ယခုမူကားအရေးအတွက်အားဖြင့်မိုးကောင်းကင်ကျယ်နှင့်မြတ်တင်၏ဘုရားသခင်ထာဝရဘုရားသည်မြတ်ပြားစေတော်မူပြီး